က္ကရာ2540ခုနှစ်လူတို့ဟာကောဇာတက္ကရာ1360ခုနှစ်ဘုရုကေမန္တຫນွေလရာတိတကူလပြည့်ကျော်9ရက်နှစ်ဆန်း2ရက်နေ့ယနေ့ရှင်မင်းဝန်သာသနာရိပ်သာတို့ဓမ္မတာဝနာကုသိုလ်တူလာရောက်စီပူကြတဲ့ ဓမ္မမာမကတရားလူလားကြတဲ့ယောဂီသူတော်စင်အများကိုဘုန်းကြီးဒီနေ့ဓမ္မဒါနတရားလူပေးဝေမှာကတော့အရေးချမ်းသာဆိုတဲ့တရားကိုဘုန်းကြီးပေးဝေပေးမှာဖြစ်ပါတယ်ဒီတရားတော်ကိုရှေးရှေးလောကနိတိဆရာများက ဒုက္ခဒုက္ခတာဆာယဝတရောညာတိမာတာပိတုတရောတာစရိယောတိညောတရောဗုဒ္ဓတနိကတာဒုက္ခဒုက္ခတာဆာယဝတရောညာတိမာတာပိတုတရောတာစရိယောရိညောတရောဗုဒ္ဓတာနိကရာနိကတာဒုက္ခတာ ဒုက္ခတာတစ်ပင်ဤသာယဝအယိတ်တိလျင်ဒုက္ခချမ်းသာပါပေ၏လောကနိတိဆရာများကအရေးအမျိုးမျိုးကိုဒီမှာဖွင့်ပြီးတော့ပြထားတယ်။ယနေ့တရားခွင်ကို ရောက်လာကြတဲ့ပုဂ္ဂိုလ်များရွှေမင်းဝန်သာသနာရိပ်သာကိုဝင်ရောက်လာကြတဲ့ပုဂ္ဂိုလ်များ မဟာတတိပဋ္ဌာန်ဝိပဿနာတရားတွေကိုရှုပွားအနာယိတ်တာကိုဝင်ရောက်လာကြတဲ့ပုဂ္ဂိုလ်များမဟာတတိပဋ္ဌာန်ဝိပဿနာတရားတွေကိုရှုပွားအားထုတ်ဖို့ရောက်လာကြတဲ့ပုဂ္ဂိုလ်များဟာဘယ်လိုကြည်ရွယ်ချက်နဲ့ရောက်လာကြတာလဲဆိုရင်မိမိတို့ချမ်းသာခြင်းညလို့ဘာဖြစ်ခြင်းညလို့လဲအပုသောပရိချမ်းသာ အာတရားရိပ်ကို ခိုးပါတရားကိုနှလုံးသွင်းပါတရားကိုပွားများပါဒီတရားရိပ်ကိုခိုးလို့ရှိရင်ယောဂီပုဂ္ဂိုလ်များမှာတောကဆိုတဲ့တရားတွေပရိဒီဝါဆိုတဲ့တရားတွေကိုဆင်းရဲမှုတွေစိတ်ဆင်းရဲမှုတွေအလုံးလွန်မြောက်ပြီးတော့ချမ်းသာနိုင်သည်ဒီတော့အဲ့ဒီရိတ်တာဆိုတဲ့ဇာကမှာ ရိတ်ဆိုတာကအရိတ်သားဆိုတာကချမ်းသာတဲ့နှစ်ရပေါင်းလိုက်ရင်အရိတ်ချမ်းသာပါချမ်းသာတယ်နဲ့အရိတ်ချမ်းသာအဲ့ဒီအရိတ်ချမ်းသာကဘယ်နှမျိုးလဲဆိုပါရင်တစ်ပင်အရိတ်ဆိုတာလည်းရှိသည်ဆွေမျိုးမိဘအရေးဆိုတာလည်းရှိသည်ဆရာသမားရဲ့အရေးဆိုတာလည်းရှိသည် အစိုးရမင်းများရဲ့အရေးဆိုတာလည်းရှိသည်တရားအရေးဆိုတာလည်းရှိသည်အရေး၅မျိုးရှိသည်ဘယ်နှမျိုးလဲဗျာအဲ့ဒီ၅မျိုးကိုလောကနိတိဆရာများကရုခန္တာတစ်ပင်ဤစာယဝါရိတ်တိလျင်ဒုက္ခချမ်းသာပါပေ၏တရောထိုတစ်ပင် အရေးချမ်းသာသည့်ထက်ညာတိမာတာပိတုဆွေမျိုးမိဘတို့၏ ဆာယအယိတ်သည်ဒုက္ခပူ၍ချမ်းသာပါပေ၏တစ်ပင်အယိတ်ဟာချမ်းသာတယ်အဲ့ဒီတစ်ပင်ရိတ်ချမ်းသာတတ်တဲ့ဆွေမျိုးမိဘတို့ရဲ့အရေးကပူပြီးတော့ချမ်းသာတယ်တဲ့အာစရိယောဆရာသမားဤစာယအရေးတိဒုက္ခချမ်းသာပါပေ၏တတော်ထိုဆွေမျိုးမိဘတို့ဤအရေးချမ်းသာတည်ထက် အာစရိယောဆရာတမဤဆာယအယိတ်တိဒုက္ခပူ၍ချမ်းသာပါပေ၏တရောထုဆရာတမဤအယိတ်ချမ်းသာတိထက်ရင်ညောအစိုးရမင်းများဤဆာယအယိတ်တိဒုက္ခချမ်းသာပါပေ၏တရောထုအစိုးရမင်းတို့ဤအယိတ်ချမ်းသာတိထက်ဗုဒ္ဓတံမြတ်စွာဘုရားရှင်ကိုရောမြတ်ကြည်ဤဆာယရိတ်ဟုဆိုအပ်သောတရားတော်သည် အနေကဓာမြသောအပြာအဖြင့်ဒုက္ခပူ၍ချမ်းသာပါပြီတော့တည်းလောကနိတိဆရာကနေပြီးတော့အရေးတွေ၅မျိုးရှိတယ်လို့ဒီလိုဖွင့်ပြတယ်အဲ့ဒီအရေး၅မျိုးထဲမှာနံပါတ်၁ကသစ်ပင် အရေးနောက်နံပါတ်၂ကဆွေမျိုးမိဘအရေး နံပါတ်3ကဆရာသမားရဲ့အရေးနံပါတ်4ကအစိုးရမင်းများရဲ့အရေးနံပါတ်5ကတရားအရေးလို့အရေးဘယ်နှမျိုးလဲအဲ့ဒီအရေး5မျိုးမှာသူ့အတိုင်းအတအယသူချမ်းသာတာကြီးတယ်ပါပဲယခုလိုနှွေရာသီချိန်ခါကာလမှာအထက်ကလည်းပူအောက်ကလည်းပူအနေအချင်း ဒီလိုပူပြင်းလာတဲ့နှွေးရသည့်ချိန်ခါကာလမှာခရီးပင်ပန်းပြီးတော့လာတဲ့ပုဂ္ဂိုလ်ဟာဒီလိုခရီးတွေပင်ပန်းနေတဲ့အတွက်ကြောင့်မို့အထက်ဘူးအောက်ဘူးပေါ်သွားရတဲ့အတွက်ကြောင့်မို့သူ့မှာအရေးကောင်းကောင်းရှာရတယ်ဒီလိုခရီးပင်ပန်းပြီးတော့နေတဲ့ပုဂ္ဂိုလ်ဟာအမတန်ကောင်းလာတဲ့အရေးဖြစ်တဲ့ညောင်မင်းရိပ်ဖဲဖြစ်စေမကြီးရိပ်ဖဲဖြစ်စေထဏောင်းရိပ်ဖဲဖြစ်စေဖြစ် အဲ့ဒီလိုတစ်ပင်အရေးကောင်းကောင်းကို တွေ့လိုက်လို့ဒီတစ်ပင်အရေးအောက်ကိုဝင်ရောက်ပြီးတော့နားယူလိုက်တဲ့အခါမှာ ကိုရောစေရောမချမ်းသာပေဘူးလားဗျာကိုရောစေရောသိကိုချမ်းသာတယ်နွေရာသီခရီးပင်မလာတဲ့ပုဂ္ဂိုလ်ဟာအရေးအောက်ကိုခိုဝင်လိုက်ရတယ်ဆိုရင်တစ်ပင်ရဲ့အရေးအောက်ကိုခိုဝင်လိုက်ရတယ်ဆိုရင်ကိုရောစေရောအကုန်လုံးချမ်းသာတယ်သို့တော်တဲ့ ဒီတစ်ပင်ရိပ်ကိုခိုးလို့ရခြင်းဟာတစ်ပင်အောက်တွင်နေထိုင်နေထိုင်ကြိုက်ခဏသာလျင်ချမ်းသာတယ်အဲ့ဒီတစ်ပင်အောက်ကခွာလိုက်ပြီးဆိုပါရင်အဲ့ဒီချမ်းသာတွေကုန်ကွယ်ပြောက်ပြီးတော့ပြန်ပြီးတော့ဆင်းရဲပြန်နေတက္ကနာသာချမ်းသာတဲ့တစ်ပင်အောင်မှာနေစဉ်ချိန်ခါကာလလေးမှသာချမ်းသာတယ်ဒီတစ်ပင်အောက်ကခွာလိုက်တဲ့ဆိုရင်အဲ့ဒီချမ်းသာတွေကွယ်ပြောက်ပြီးတော့သွားတယ် ဆွေမျိုးမိဘတို့၏အရေးအောက်တွင်နေရတဲ့ပုဂ္ဂိုလ်မှာကတော့ဖြင့်ဘဝတသက်တာလုံးအတွက်ချမ်းသာနိုင်တယ်ဘလောက်ချမ်းသာနိုင်တယ်လဲဘဝတသက်တာလုံးအတွက်ချမ်းသာနိုင်တယ်ဘာကြောင့်လဲဆိုရင်မိဘရဲ့အရေးအောက်မှာခိုးလုံးနေရတဲ့ပုဂ္ဂိုလ်ဟာမိဘရဲ့ကြံရှိနေတဲ့စည်းစိမ်ဥစ္စာယရနာတွေအမွေပစ္စည်းတွေရရှိတဲ့အတွက်ကြောင့်မို့ဘဝတသက်တာချမ်းသာတယ် မိဘမရှိတော့တဲ့ပုဂ္ဂိုလ်များကအကိုအမတွေရဲ့အရေးအောက်မှာနေရခြင်းဟာအကိုအမတွေရဲ့စောင့်ရှောက်မှု အောက်မှာနေရခြင်းဟာပူပြီးချမ်းသာတယ်။မိဘရှိတဲ့ပုဂ္ဂိုလ်ကလည်းမိဘရဲ့အရေးအောက်မှာနေရတာပူပြီးတော့ချမ်းပူရကျမ်းမာရေးအတွက်လည်းမပူရ။ အလုံးလူမှုရေးအရေးဟုသည်မြတွေဘာမှမပူရမပင်ရပဲနဲ့နေရထိုင်ရတယ်ဆိုတာအင်မတန်ချမ်းသာတယ်ဒါမိဘရဲ့အရေးမိမိရဲ့အသက်ကြီးကြတဲ့မိဘမရှိတဲ့နောက်ပိုင်းမှာအကူအမတွေရှိမယ်ဆိုရင်အဲ့ဒီအကူအမရဲ့အရေးအောက်မှာနေရတာလေဒီလိုပဲချမ်းသာတာပဲဘာမှမိမိမှာတာဝန်မရှိအာလုံးစားရင်လည်းပဲဒီအကူအမကတာဝန်ယူဝတ်ရင်လည်းပဲအကူအမကတာဝန်ယူနေရတိုင်းကျမ်းမာရေးပညာရေးမှာစပြီးတော့မိမိရဲ့ ကြီးကြတဲ့အကိုအမတွေကတာယုံယူပြီးတော့ထားကြတဲ့အတွက်ကြောင့်မို့အဲ့ဒီအကိုအမတွေရဲ့အရေးအောက်မှနေရတာချမ်းသာသည်ဒီအကိုအမတွေမရှိပြမှုဆိုရင်လည်းပဲဥကြည်ဥလီတော်ကြီးတော်လီစတဲ့ဒဇင်းတွေရဲ့အောက်မှနေရတာနဲ့စာရင်ဒီဆွေမျိုးသားချင်းတွေရဲ့အောက်မှနေရတာကပိုပြီးတော့ချမ်းသာတယ်ပိုပြီးတော့ချမ်းသာတယ်တန်နဲ့ချမ်းသာတာနဲ့စပ်ပြီး အကားတစ်ပါးမှာဘုရားရှင်ကိုရောမြတ်ကြီးဟာအင်မတန်မှအရေးအဝါဒကောင်းတဲ့ကောသလတိုင်းရင်အတွင်မှာရှိတဲ့ညောင်မင်းကြီးအောက်မှာဘုရားရှင်ကိုရောမြတ်ကြီးတရင်မသုံးမဲ့နဲ့ဟိုးဆွေမျိုးတွေရှိတဲ့ဆွေမျိုးတွေရှိတဲ့ဒေဝရဟကောလိတဆိုတဲ့အဲ့ဒီပြည်ဘက်ကအရေးအဝါဒမရှိတဲ့လွင်တီကောင်ကြီးထဲမှာဘုရားရှင်ကိုရောမြတ်ကြီးတရင်သုံးပြီးတော့နေတော်မူတယ် ဘာကြောင့်လဲဆိုတော့ဆွေမျိုးသားချင်းတွေရဲ့ဒုက္ခရောက်ကြရမယ့်အရေးကိုမြင်တော်မူတဲ့အတွက်ကြောင့်မို့ဘုရားရှင်ကိုတော်မြတ်ကြီးဆွေမျိုးသားချင်းများကိုကယ်တော်မူလို့တဲ့အတွက်ကြောင့်မို့ဘာမှအရေးမရှိတဲ့တစ်ပင်ကြိုးတို့ကျဲတဲ့နဲ့အဲ့ဒီမှာလွင်တီကောင်းဆိုတဲ့နေရာမှာဘုရားရှင်ကိုတော်မြတ်ကြီးနှစ်ထပ်သင်္ကန်းကြီးကိုအောက်မှာခင်းပြီးတော့တရင်သုံးတော်မူတယ်။ဘာကြောင့်လဲဆိုတော့ဘုန်းကြီးတို့ သိနေဒီကောသလမင်းကြီးဟာမြတ်စွာဘုရားရှင်ကိုရောမြတ်ကြီးပုံမှာအင်မတန်ကြီးညိုတော်မူတယ်။ဘာကြောင့်ကြီးညိုတော်မူတာလဲဆိုရင်ဘုရားရှင်ကိုရောမြတ်ကြီးနဲ့တက်တူရွယ်တူဖြစ်တယ်။ဘုရားရှင်ကိုရောမြတ်ကြီးနဲ့အမျိုးအပြင်လည်းပဲမင်းမျိုးချင်းတူမျှကြတဲ့အတွက်ကြောင့်မို့ကိုရောဘုရားရှင်ကိုရောမြတ်ကြီးပုံမှာပို့ပြီးတော့ကြီးညိုတယ်လေးစားတယ်ချစ်ခင်တယ်ဘုရားရှင်ကိုရောမြတ်ကြီးကိုတတိယတိုင်းတတိယတိုင်းနေအပြင်ကြောင်းတော်ကိုသွားပြီးတော့ဘုရားရှင်ဓမ္မဖူးမြော်တယ်စိတ်ကတ်တယ် ဒီလိုနဲ့အဲ့ဒီကောသလမင်းကြီးဟာဘုရားရှင်ကိုရောင်မြတ်ကြီးနဲ့ဆွေမျိုးတော်ခြင်းတဲ့စိတ်တွေဖြစ်တယ်။ဒါတော့ဆွေမျိုးတော်ခြင်းတဲ့အတွက်ကြောင့်မို့ဘုရားရှင်ကိုရောင်မြတ်ကြီးရဲ့တာကီဝင်မင်းမျိုးများရှိရာကိုသွားပြီးတော့အဲ့ဒီမှာသမီးများတောင်းတယ်။ဘုရားရှင်ကိုရောင်မြတ်ကြီးနဲ့ဆွေမျိုးတော်ဆက်ခြင်းတဲ့အတွက်ကြောင့်မို့တာကီဝင်မင်းမျိုးတွေကမင်းသမီးတူကိုတောင်းတယ်။ ဒီတော့ပသိနေရီကောသလမင်းကြီးဟာအဲ့ဒီအချိန်တုန်းကအရှင်အဝါဩဇာအာနာအင်မတမကြီးမားနေတဲ့အချိန်အဲ့တော့လာပြီးတော့တောင်းခံရတဲ့ပုဂ္ဂိုလ်များကလည်းပဲဘလို့မှအင်အားချင်းအနေအချင်းရှင်လို့လည်းဘလို့မှမရှင်းနိုင်ဘုရားရှင်ကိုရောင်မြတ်ကြီးရဲ့ဆွေတော်မျိုးတော်များကတာကီဝင်မင်းမျိုးများကလည်းပဲတခြားသောအမျိုးနဲ့ဘယ်တော့မှမရောစပ်ဘူးကိုအမျိုးတည်းမှာပဲအကုန်လုံး စုစုစည်းစည်းနေကြတယ်ကိုအမျိုးအပြည့်မခံဘူးပေါ့ဗျာအမျိုးကိုစောင့်ထိန်ကြတဲ့ပုဂ္ဂိုလ်တွေဖြစ်တယ်ဘယ်အမျိုးနဲ့မှမရောရှက်တဲ့ပုဂ္ဂိုလ်တွေဖြစ်တယ်အဲလိုဘယ်အမျိုးနဲ့မှမရောရှက်ဘဲနဲ့နေတဲ့အချိန်မှာဟောဒီကိုသလမင်းကြီးကဘုရားရှင်ကိုရောမြတ်ကြီးရဲ့ပေါ်မှာကြီးညိုတဲ့အတွက်ကြောင့်မို့ဘုရားရှင်ကိုရောမြတ်ကြီးနဲ့ဆွေမျိုးတော်ကျင်တဲ့အတွက်ကြောင့်မို့ဘုရားရှင်ကိုရောမြတ်ကြီးရဲ့ဆွေတော်မျိုးတော်တွေကမင်းသမီးတပါးကိုသွားပြီးတော့တောင်းတဲ့ခါကလာကြတော့အဲ့ဒီမှာဆွေတော်မျိုးတော်တွေတိုင်ပင်ကြတယ် ဒီပတိနေရီကောသလမင်းကြီးကိုမဆက်တတ်ခဲ့ရင်လည်းပဲငါတို့ရဲ့နိုင်ငံတော်လေးကို ပြုတ်ပြတ်သွားအောင်ဖြစ်စည်းပြစ်လိမ့်မယ်ဒီတော့တနည်းနည်းနေတော့ရှာကြံရမှာပဲဆိုပြီးတော့အဲ့ဒီမှာကြံစီတိုင်ပင်ပြီးတော့သူတို့မင်းသားတဦးနဲ့ညာကြီးဖြစ်ပြီးတော့နေတယ်သို့တော့သားတော်လေးလာတဲ့အခါမှာမင်းမျိုးဆိုတော့မင်းသွေးမင်းသွေးဆိုတဲ့အခါအင်မတန်မှထက်မြက်တဲ့ပုဂ္ဂိုလ်ဖြစ်တယ်ဒါကြောင့်မို့ ဒေါသအမြင်ချောင်းချောင်းထွက်မိလို့ရှိရင်တော့တမျိုးတမျိုးဖြစ်မှစိုးရိမ်တဲ့အတွက်ကြောင့်မို့သားတော်လေးဟာဒီအမျိုးအနွယ်ကိုမသိအောင်အနေအချင်းဖုံးပိပြီးတော့ကြိုးကြိုးတင်းတင်းအနေအချင်းအတိပေးတော်မူတယ်။ဒီကဟိုကနေပြီးတော့မလုပ်ထားလဲဆိုတော့ဒါကကျွမ်းမကမွေးတဲ့သားကိုသူတို့ကတော့ကျွမ်းမကမွေးတဲ့သားဆိုတော့ဒီအသက်ငယ်တဲ့ပုဂ္ဂိုလ်တွေကဒီကိုယ့်ရဲ့အသက်ကြီးတဲ့ပုဂ္ဂိုလ်များကိုအယုသိပေးရတယ်။အယုသိပေးရမှာဖြစ်တော့ကျွမ်းမကမွေးတဲ့သားဖြစ်တော့သူ့ကိုအယုသိမပေးလို့ မပေးလို့တဲ့အတွက်ကြောင့်မို့ဒီဝိတရုပမင်းသားတဲ့ငယ်တဲ့မင်းကြီးမင်းသားတွေအကုန်လုံးမြို့ကနေဖြောက်ထားတယ်ဖြောက်ထားပြီးတော့မှအသက်ရွယ်ကြီးတဲ့ပုဂ္ဂိုလ်တွေကပဲအတွေ့ခံတယ်အတွေ့ခံတဲ့အခါကာလကျတော့ဒီကမင်းသားလေးနဲ့သူ့ရဲ့အချွေရန်လေးနဲ့နောက်ပါမင်းသားဆိုတော့လည်းပဲနောက်ကအချွေရန်စစ်တပ်တင်းနဲ့သွားတာပေါ့အဲ့ဒီရောက်တဲ့အခါကာလကျတော့အဲ့ဒီမှာမင်းသားလေးကိုကြိုးစိုးအခန့်တဲ့အခါကာလကျအသက်ကြီးတဲ့ပုဂ္ဂိုလ်ကြီးတွေပဲမင်းသားကပဲအယူသေးပေးရတယ်အားလုံးကိုအယူသေးပေးရလက်အုပ်ချီမိုးရှိခိုးရအကုန်လုံးရှိခိုးရ အဲ့တော့မင်းသားလေးတဲ့ငယ်တဲ့ပုဂ္ဂိုလ်ဆိုလို့တယောက်မှမတွေ့ရအောင်ဘယ်သူမှအယူသိပေးမဲ့လို့မရှိပါဘူးဒါနဲ့အားလုံးဆွေတော်မျိုးတော်များတွေ့ပြီးတော့ရှိခုပြီးပြီဆိုတဲ့ကလက်ဆောင်မနာရီများပြီးပြီးတဲ့အခါကလည်းကြတော့မင်းသားလေးပြန်နိုင်ငံတော်ပြန်တဲ့အခါကလည်းကြတော့အဲ့ဒီမှာမင်းသားလေးထိုင်သွားတဲ့နေရာဝိတရူပံမင်းသားထိုင်သွားတဲ့နေရာကိုအဲ့ဒီမှာ နှုတ်နဲ့ဆေးပြစ်နေတာဟိုက ကျွန်းမရဲ့သားထိုင်သွားတဲ့နေရာဒီနေရာကျွန်းမသားထိုင်သွားတဲ့နေရာဆိုပြီးတော့စေကြောပြီးတော့ပြင့်နေတာအဲ့ဒီစေကြောပြင့်နေတဲ့အချိန်မှာဝိတရုပမင်းသားကပစ္စည်းတစ်ခုကြံနေရဲ့လို့သူ့ကိုငယ်ချင်းတယောက်ကိုသွားပြီးတော့ပြန်ယူခိုင်းတဲ့အခါမှာငဲကျုံကကိုယ်တိုင်မျက်စိနဲ့မြင်နာနဲ့ကြားဒီလိုကြားလာရတဲ့အချိန်ကာလမှာသူ့ရဲ့မင်းသားဖြစ်တဲ့ဝိတရုပမင်းသားကိုတော်ဦးတင်နေအဲ့တော့မင်းသားထိုင်သွားတဲ့နေရာကိုဒါကျွမ်းမတ်သွားထိုင်သွားတဲ့နေရာဒီနေရာကျွမ်းမတ်သွားနေသွားတဲ့နေရာ ဒီနေရာကတော့ပြင်ကျွမ်မသားစားသွားတဲ့နေရာဆိုပြီးတော့အလုံးနွားနို့တွေနဲ့ဆေးကြောပြစ်နေတာကိုတွေ့ခဲ့ရတဲ့အကြောင်းကိုတော်ဦးတင်တဲ့အခါကာလကြတော့သင်တို့သိကြသေးတာပေါ့တဲ့တနေ့တစ်ချိန်သင်တို့တာကီဝင်မင်းမျိုးရဲ့လေချောင်းသွေးနဲ့ငါခြေတော့ဆေးမယ်အဲ့ဒီမှာဝိတ္တရူပမင်းသားကျင်းသွားတာငါတနေ့တစ်ချိန်ဖာကမီးတို့ရဲ့နိုင်ငံတော်ကိုရတဲ့ရှင်မယင်ဖြစ်တဲ့အချိန်ခါကာလမှာသင်တို့ရဲ့တာကီဝင်မင်းမျိုးရဲ့လေချောင်းသွေးနဲ့ငါခြေဆေးမယ် ဒီကနေ့ငါးထိုင်တဲ့နေရာကိုသင်တို့နွားလုံးနဲ့ဆေးရကြအောင်ပေါ်ဆိုပြီးတော့ကျင့်ဝါသွားလိုက်တာနောက်ဆုံးဒီမှာပသိနေရီကောသလမင်းကြီးနတ်ရွာစံပြီးတဲ့ချိန်ခါကာလမှာဝိဒရုပမင်းဒီကောသလတိုင်းကြီးကိုကောသလတိုင်းပြည်ကြီးကိုထိနာအုပ်ချုပ်မင်းလုပ်ရတဲ့ချိန်ခါကာလရောက်တဲ့အခါကျတော့အဲ့ဒီမှာပြန်ပြီးတတိယတတိယရာနဲ့ကောသလမင်း အဲဒီဝိတရုပမင်းသားဟာဒီတာကီဝင်မင်းမျိုးတွေရဲ့လေချောင်းသွင်းနေငါခြေဆင်းမယ်ဆိုပြီးစစ်တပ်ကြီးနဲ့ခြီးပြီးသွားစစ်တပ်နဲ့ခြီးပြီးသွားတဲ့အခါကလည်းကြတော့ဘုရားရှင်ကိုရောမြတ်ကြီးရဲ့ညံတော်ထဲမှာဆွေတော်မျိုးတော်တွေအာလုံးဒုက္ခရောက်ကြတော့မယ်အသက်ခံရတော့မယ်တိအဲလိုတိတော်မူတဲ့အတွက်ကြောင့်ဘုရားရှင်ကိုရောမြတ်ကြီးဟာဝိတရုပမင်းသားလမ်းမဲလမ်းကနေပြီးတော့အဲဒီမှာဒီဘက်တိုင်းပြည်ဟိုဘက်တိုင်းပြည်နေဆက်ဆိုတာရှိတယ် ဒီနေဆက်ရှိတဲ့အခါကာလကြတော့ဘုရားရှင်ကိုရောင်မြတ်ကြီးဟာဝိတရူပမင်းသားလာမဲ့လမ်းခေကနေပြီးတော့ဒီဘက်ကကောသလတိုင်းဘက်မှာအင်မတန်မှာစီကားရတွေညောင်မင်းကြီးတွေရိပ်အာဝါဒကောင်းတဲ့အပင်ကြီးတွေရှိတယ်။သို့တော်တဲ့အဲ့ဒီအပင်အောက်မှာမထိုင်မဲနဲ့ဟိုမိမိရဲ့ဆွေတော်မျိုးတော်များရှိတဲ့နိုင်ငံဘက်ကအဲ့ဒီမှာရိုးအရေးကျိုးတို့ကျဲတယ်ဖြစ်ပြီးတော့နေတဲ့အဲ့ဒီနေရာမှာပဲနှစ်ထပ်သင်္ကန်းကြီးခင်းပြီးတော့ဘုရားရှင်ကိုရောင်မြတ်ကြီးထိုင်တော်မူတယ်။ အဲ့လိုထိုင်ပြီးတော့နေတဲ့အခါဝိတ္တရူပမင်းသားစစ်တပ်နဲ့ခြေတက်လာတဲ့အခါကလာကြတော့ဘုရားရှင်ကိုရောမြတ်ကြီးမြင်လိုက်တဲ့ဆိုရင်ပဲဟာဘုရားရှင်ကိုရောမြတ်ကြီးကြွားရောက်နေပါပေါ့လားအဲ့ဒီမှာသွားပြီးတော့မြတ်ချပြီးတော့ဘုရားရှင်ကိုရောမြတ်ကြီးဓမ္မသွားပြီးတော့ရှေကိုဥချလို့အဲ့လိုဥချပြီးတဲ့အခါကလာကြတော့ဘုရားရှင်ကိုရောမြတ်ကြီးကိုပါလျှောက်တယ်လဲဆိုတော့မြတ်စွာဘုရားတဲ့ဒီဘက်ကဒီဘက်ကအရေးအာဝါဒလည်းမရှိအရေးအာဝါဒလည်းမကောင်းပါဘူးဘုရားတဲ့အရေးအာဝါဒမရှိတဲ့ဘက်ကိုမနေဘဲနဲ့ ဟောဒီမှာဟိုဘက်မှာဆိုရင်ညောင်းမင်းကြီးတွေအင်မတန်မအိအဝါဒကောင်းတဲ့တစ်ပင်ကြီးတွေရှိပါတယ်အဲ့ဒီတစ်ပင် အောက်မှာနေနေလို့ရှိရင်တင့်တော်ပါလိမ့်မယ်ဖုရားလို့ဘုရားရှင်ကိုရောမြတ်ကြီးကိုလျှောက်တဲ့အခါကျတော့ဘုရားရှင်ကိုရောမြတ်ကြီးကမင်းသားတဲ့အဲ့ဒီတစ်ပင် အရိပ်တဲ့ဆွေရိပ်မျိုးရိပ်ကပူပြီးတော့အေးချမ်းနေပါရိပ်ကပူအေးချမ်းနေ အေးဆွေမျိုးမိဘရဲ့အရေးအောက်မှာနေရတာကပူချမ်းသာတယ်လို့ဘုရားရှင်ကိုရောမြတ်ကြီးအမိန့်ရှိလိုက်တယ်ဆိုရင်ဝိတရုပသတိရသွားပြီဘုရားရှင်ကိုရောမြတ်ကြီးသူ့ရဲ့ဆွေတော်များရဲ့ဘေးဒုက္ခကိုလာပြီးတော့ကေတင်တယ်ဆိုတာသတိရသွားတယ်အဲ့ဒီသတိရလိုက်တာနဲ့ပဲတတ်တည်ပြန်ခောက်သွားတယ်နိုင်ငံတော်ပြန်လှည့်သွားနောက်တစ်ကြိမ်တစ်ခါသတိရပြီးတော့လာပြန်တယ်နောက်တစ်ကြိမ်သတိရတယ်ဆိုရင်တစ်ခါစစ်တပ်နဲ့ပြန်ပြီးတော့ တာကေဝေမင်းမျိုးတွေကိုသွားပြီးတော့လေချောင်းသွေးနဲ့ခြေစည်းမယ်ဆိုပြီးသွားပြန်တယ်ဘုရားရှင်ကိုရောမြတ်ကြီးရဲ့ညံတော်တဲ့ပေါ်တဲ့အခါဘုရားရှင်ကိုရောမြတ်ကြီးသွားပြီးတော့ဒီလိုပဲနေပြန်တယ်ဝိတရူပံမင်းသားလျှောက်တဲ့အခါကလာကြတော့မင်းသားတဲ့တစ်ပင်အရိတ်တဲ့ဆွေရိတ်မျိုးရိတ်ကပို့ပြီးတော့အေးချမ်းတဲ့မင်းသားလို့မေးရှိတယ်ဆိုရင်ပဲအဲ့ဒီမှာဝိတရူပံမင်းသားတတ်တော့ပြန်ခောက်ပြီးတော့ပြန်လှည့်ပြန်တယ် ဒါပေမဲ့လို့သူ့ရဲ့စိတ်ထဲမှာသူထိုင်တဲ့နေရာတွေသူသွားတဲ့နေရာတွေသူစားတဲ့နေရာတွေနွားနှုံးနဲ့ဆေးပြတယ်ဆိုတာကိုမင်းသွေးမင်းစိတ်ပဲလေအင်မတန်မှထက်မြက်အမတ်တင်ညာကြီးတဲ့ပုဂ္ဂိုလ်ဖြစ်တဲ့အတွက်ကြောင့်မို့တခါလဲသတိရပြန်နေသတိရပြီးတတ္တရအကျဉ်းလေးအဖြစ်သွားပြန်နေဒီချိန်ကျတော့ဘုရားရှင်ကိုရောင်မြတ်ကြီးဆင်ញင်လိုက်တယ်ဒီချိန်ကြည့်လိုက်တဲ့အခါကျတော့ငါဘုရားဘယ်လိုပဲကဲပေးမယ်လို့ဒီဆွေတော်မျိုးတော်ကြီးငါဘုရားကဲလို့မရနိုင်တော့ဘူးတဲ့မကဲနိုင်တော့ဘူး ဒါကြောင့်ဘုရားရှင်ကိုရောင်မြတ်ကြီးနှစ်ကြိမ်တိုင်တိုင်ခဲ့ပါတယ်အထူးအဖြင့်ဒီနေရာဘုန်းကြီးဆိုလိုရင်းကတော့ဖြင့်တစ်ပင်အရေးတဲ့ဆွေမျိုးမိဘအရေးကပူပြီးတော့မအေးချမ်းမေဘူးလားဗျာမိဘရဲ့အရေးအောင်မှနေရတဲ့သာသမီတွေဘလောက်ချမ်းသာလဲမိဘအရေးကွဲသွားပြီဆိုပါရင်ဘလောက်ပဲပူပြင်းတယ်လဲဘလောက်ဆင်းရဲတယ်လဲဆိုတာကွဲသွားတဲ့ပုံကိုယ်တွေကိုယ်တွေကြုံရဘူးလိမ့်မယ်ဒါကြောင့် အလုံးတစ်ပင်ရိပ်ဟုသည်မြတ်တေထက်ဆွေမျိုးမိဘအရိပ်ကပိုပြီးတော့ချမ်းသာသည်တဲ့မချမ်းသာပြီဘူးလားဗျာကဲမှတ်တမ်းလေးတင်လိုက်အောင်တစ်ပင်ရိပ်ထက်မိဘရိပ်ဟာပို၍သာမှန်စွာချမ်းသာသည်တစ်ပင်ရိပ်ထက် မိဘရိတ်ဟာကို၍သာမှန်စွာချမ်းသာသည် ဘုန်းကြီးတို့ယောဂီများတကယ်တစ်ပင်ရိတ်တယ်မိဘရဲ့ရိတ်ဟာချမ်းသာသလားမချမ်းသာဘူးလားသိချမ်းသာတယ်မိဘရှိနေပြီဆိုရင် အာလုံးနေရေးထိုင်ရေးစားရေးတောင်းရေးလူမှုရေးကစပြီးကိုယ်တိုင်ဆောင်ရွက်စရာလိုသေးရလားဗျာအာလုံးမိဘနဲ့တွေ့သွားရင် အာလုံးပြီးသွားတယ်မိဘရဲ့အရှင်ဝါမိဘရဲ့ဂုံသိမ်အောက်မှာနေရတာသိကိုချမ်းသာတယ်မိဘကွယ်လွန်သွားပြီဆိုရင်ကိုယ်တိုင်ပဲသွားကိုယ်တိုင်ပဲရှာကိုယ်တိုင်ပဲလို့ အလုံးလူမှုရေးပဲဖြစ်စေစီးပွားရေးအရေးပဲဖြစ်စေကိုယ်တိုင်ပဲဆောင်ရွက်နေရတဲ့အတွက်ကြောင့်မို့ဆင်းရဲဒုက္ခတွေမရောက်ပေဘူးလားဗျာဒါကြောင့်မိဘရေးဟာပူ၍ချမ်းသာသည်တဲ့နောက်တခါနံပါတ်3အနည်းအဖြင့်အဲ့ဒီမိဘအရေးကိုခိုလုံပြီးတော့နေရခြင်းဟာမိဘရဲ့အမွေပစ္စည်းတွေမိဘထားခဲ့တဲ့ပစ္စည်းဥစ္စာတွေနဲ့မိမိမှာချမ်းသာစွာနေရပေမဲ့လို့လည်းပင် ဒီပစ္စည်းဥစ္စာတွေဆိုတာရန်သူမျိုး၅ပါးနဲ့အမြဲတမ်းဆက်ဆံနေတယ်မဆက်ဆံမိဘူးလားဗျာပြင်းစာနာဝေဒနာသာဒရဏဘဝေနာဟိငါးပါးသောရန်သူတွေနဲ့အမြဲတမ်းဆက်ဆံပြီးတော့နေတဲ့ပစ္စည်းဥစ္စာတွေတဲ့ဒီပစ္စည်းဥစ္စာတွေဟာရေနဲ့လည်းဆက်ဆံနေမိနဲ့လည်းဆက်ဆံနေမင်းနဲ့လည်းဆက်ဆံနေတကုတ်တမယနဲ့လည်းဆက်ဆံနေအမွေခံသားစုသမီးစုနဲ့လည်းပဲဆက်ဆံနေဆက်ဆံနေအတွက်ကြောင့်မို့ တကယ်လို့မီးများလောင်းသွားမယ်ဆိုပါရင်မိဘပေးထားတဲ့အမွေပစ္စည်းတွေအကုန်လုံးမပြောင်းနိုင်မိဘူးလားဗျာအကုန်လုံးပြောင်းသွားပြီဆိုရင်ဆင်းရဲပြန်တကယ်လို့မိဘပေးထားတဲ့အမွေပစ္စည်းတွေရေကနေတိုက်စားသွားမယ်ဆိုရင်လည်းပဲဒီပစ္စည်းတွေမပျက်စီးနိုင်ပေဘူးလားပျက်စီးပြီးတော့သွားနိုင်တယ်မင်းကနေပြီးတော့မင်းပန္တာအဖြစ်နဲ့သိမ့်စီလိုက်မယ်ဆိုရင်လည်းပဲပစ္စည်းဥစ္စာတွေမပျက်စီးနိုင်ဘူးလား ပျက်စီးပြီးတော့သွားနိုင်တယ်ကိုယ်မှာချီမဲ့လက်မဲ့ကြံပြီးတော့နေနိုင်တယ်ဖြစ်သွားနိုင်တယ်တကယ်လို့သကောဓမြလူဆိုးသူဆိုးတွေကဖြစ်စီပြစ်မယ်ဆိုရင်လည်းပဲမပြည့်စည်နိုင်ဘူးလားပြည့်စည်ပြီးတော့သွားနိုင်တယ်လို့အိမ်မှာသားဆိုသမီးဆိုအမွေခံဆိုရှိနေရင်လည်းပဲပြည့်စည်ဥစ္စာတွေမပြည့်စည်နိုင်ပေဘူးလားဗျာဒီတော့ယန္တုမျိုး၅ပါးနဲ့အမြဲတမ်းဆက်ဆံနေသည့်အတွက်ကြောင့်ဒီပစ္စည်းဥစ္စာတွေကပြည့်စည်သွားနိုင်တယ်ဒီပစ္စည်းဥစ္စာတွေပြည့်စည်သွားပြီဆိုရင် တဘဝဆိုတာတောင်မှအမလီတခဏလေးချမ်းသာပြီးတော့တခဏလေးပြန်ပြီးဆင်းရဲပြီးတော့သွားနိုင်တယ်။ဒါကြောင့်မို့မိဘရဲ့အရေးအဝါဒအောက်မှာနေရခြင်းဟာဘဝတသက်တာလုံးချမ်းသာနိုင်တယ်ဆိုပေမဲ့လို့ဒီရန်သူမျိုး၅ပါးဖြစ်စီလိုက်မယ်ဆိုရင် တခဏအတွင်းနဲ့ပြည့်စည်ပြီးတော့မိမိဆင်းရဲဒုက္ခတွေမရောက်နိုင်မိဘူးလားဗျာ။ဒါကြောင့်အဲ့ဒီမိဘဆွေမျိုးရဲ့အရေးတဲ့ဆရာသမားရဲ့မေတ္တာရိတ်ကပို့ပြီးတော့ချမ်းသာတယ်။ဘုသူရိတ်ကပို့ချမ်းသာလဲ။ ဆရာသမားရဲ့မေတ္တာရိတ်ကပို့ပြီးတော့ချမ်းသာတယ်ဆိုတာဆရာသမားများထံကနေပြီးတော့မိမိတို့ကဆရာသမားရဲ့မေတ္တာကိုခံယူပြီးတော့အတတ်ပညာတွေသင်ကြားကြမယ်စာပေပညာတွေသင်ကြားကြမယ်လက်မှုပညာတွေနှုတ်မှုပညာတွေစသည်ဖြင့်အဲဒီလိုအတတ်ပညာတွေသင်ကြားပြီးတော့ထားကြမယ်အဲလိုအတတ်ပညာတွေသင်ကြားပြီးတော့ထားမယ်ဆိုရင်တဲ့ဒီအတတ်ပညာတွေကတော့ဖြင့်ဘယ်လိုရန်သူမျိုးမှ ဖြစ်စည်းလို့မဖြစ်စည်းနိုင်ပါပညာရွှေအိုးလူမခိုးဆိုတဲ့အတိုင်းဒီအတတ်ကို သင်ကြားထားတဲ့တတ်မြောက်ထားတဲ့အတတ်ပညာတွေတခြားယန္တုမျိုး၅ပါးတွေဖြစ်စည်းလို့ပျက်စီးနိုင်မှာမလားဒီတော့မပျက်စီးနိုင်တဲ့အတွေ့အကြုံကိုမိဘရဲ့ဆရာသမားရဲ့မေတ္တာရဲ့အောင်မှာခိုလုံပြီးတော့ဒီအတတ်ပညာတွေသင်ကြားထားလို့အဲ့ဒီမိမိတတ်ထားတဲ့အတတ်ပညာနဲ့လက်မှုပညာနှုတ်မှုပညာစက်မှုပညာစတဲ့အဲ့ဒီပညာတွေဒီပညာတွေနဲ့မိမိရဲ့ဘဝတသက်တာလုံးအနေအချင်း ဒီပညာတွေနဲ့တမွေးဝမ်းကြောင့်ပြုသွားမယ်ဆိုပါရင်ဘဝတသက်တမှာချမ်းချမ်းသာသာနေလို့မရနိုင်ပေဘူးလားဗျာဒါကြောင့်မို့မိဘများအရေးထဲဆရာသမားရဲ့အရေးကပိုပြီးတော့ချမ်းသာတယ်ဘသူအရေးကပိုချမ်းသာတယ်အေးဆိုကြည့်လိုက်ပါမိဘရိတ်ထဲဆရာရိတ်ဟာပူ၍သာ မှန်စွာချမ်းသာသည်မိဘရိတ်ထေဆရာရိတ်ဟာပူ၍သာမှန်စွာချမ်းသာသည် အေးမိဘရိတ်တဲ့ဆရာရိတ်ကပူချမ်းသာတယ်ဆိုတာကမိဘရဲ့အရေးအောက်မှာနေရပြီးတော့မိဘပေးထားတဲ့ပစ္စည်းဥစ္စာတွေနဲ့ဘဝတသက်တာချမ်းသာနိုင်တယ်လို့ဆိုပါတယ်။သို့တော်လည်းပဲဒီပစ္စည်းဥစ္စာတွေဆိုတာယန္တမျိုး၅ပါးဖြစ်စီမယ်ဆိုရင်ပစ္စည်းသွားနိုင်တယ်။ဒုက္ခရောက်သွားနိုင်တယ်ပညာမတတ်ရင်ကိုယ်မှာတခါတဲ့လူလင်လူကုတ်တွေကလင်ညာသွားလို့လည်းပဲဘဝခရီးမှာဒုက္ခရောက်ပြီးတော့မသွားနိုင်မိဘူးလားဗျာ။ဒုက္ခရောက်နိုင်တယ် ဇယသမားရဲ့ရေအောင်မှာခိုးလုံပြီးတော့မိမိတို့သင်ကြားထားတဲ့အတတ်ပညာတွေအဲ့ဒီအတတ်ပညာနဲ့မိမိဘဝတသက်တမှာလက်မှုပညာတတ်တဲ့ပုဂ္ဂိုလ်ကလက်မှုပညာနဲ့နှုတ်မှုပညာသင်ကြားထားတဲ့ပုဂ္ဂိုလ်ကတော့အဲ့ဒီနှုတ်မှုပညာနဲ့စက်မှုပညာတွေသင်ကြားထားတဲ့ပုဂ္ဂိုလ်ကတော့ဒီစက်မှုပညာနဲ့မိမိရဲ့ဘဝခရီးမှာဒီပညာလေးနဲ့မိမိရဲ့လုပ်ကိုင်စားတော့သွားမယ်ဆိုပါရင်မိမိရဲ့ဘဝတသက်တာလုံးချမ်းချမ်းသာသာနေနိုင်သည်။ ဒါကြောင့်ဆရာသမားရဲ့အရေးကပို့ပြီးတော့ချမ်းသာသည်လို့ဆိုရတာယခုလိုဆရာသမားများရဲ့ဆရာကောင်းသမားကောင်းများရဲ့တရားအရေးကိုခိုးလုံရတဲ့ပုဂ္ဂိုလ်ကြတော့ပို့ပြီးတော့ရောမချမ်းသာပေဘူးလားဗျာသိချမ်းသာတယ်တဘုံရတယ်မဟုတ်ဘူးဘဝတသက်တာမကဘူးတန်တရာဆက်ဆက်ချမ်းသာနိုင်တာနောက်တကအဲ့ဒီဆရာသမားရဲ့အရေးကိုခိုးလုံရခြင်းဟာတဲ့ဘဝတသက်တာချမ်းသာတယ်ဆိုပေမဲ့လို့တဲ့ တိုင်းပြည်မှာငြိမ်ငြိမ်သက်သက်မရှိဘူးအေကြံตายာမှုမရှိဘူးစူပူတောင်းကြနေကြမယ်ဆိုရင်ဒီတတ်ပညာနဲ့ရောလောက်ကင်စားလို့ရပါဦးမလားမရတော့ဘူးဗျာဘယ်နေရာမှကိုတတ်တတ်တဲ့ခုပညာလေးနဲ့လောက်ကင်ပြီးတော့စားလို့မရနိုင်ဘာကြောင့်လဲတိုင်းပြည်ကအေကြံလို့လားမအေကြံလို့လားတိုင်းပြည်မှာအေကြံမှုตายာမှုမရှိတော့ဘူးဆိုပါရင်ဟိုပြေးရဒီပြေးရဟိုခိုးရဒီကရနဲ့ကိုတတ်တတ်တဲ့ပညာလေးနဲ့တောင်မှဘာမှလောက်ကင်စားလို့မရနိုင် ဒါကြောင့်အဲ့ဒီဆရာသမားရဲ့မေတ္တာရိပ်အောင်မှာခိုးလုံးပြီးတော့အတတ်ပညာတွေသင်ကြားပြီးတော့ဒီအတတ်ပညာနဲ့ဘဝတသက်တလုံးချမ်းသာအောင်နေထိုင်သွားနိုင်တယ်ဆိုပေမဲ့လို့တိုင်းပြည်မှာငြိမ်ဝပြည်ပြမှုအေးချမ်းသာယာမှုမရှိရင်ဒီပညာနဲ့လည်းလုပ်ကိုင်စားလို့မရဒီတော့အစိုးရမင်းများရဲ့အရေးအာဝါသအောင်မှနေပြီးတော့အစိုးရမင်းများကနေပြီးတော့ တိုင်းပြည်ကြီးငြိမ်ဝတ်ပြပြအောင်ဆောင်ရွက်ပြီးတော့ဓမ္မအေဂျန်သားရအောင်အုပ်ချုပ်ပြီးတော့ထားနိုင်လို့ရှိရင်အဲ့ဒီလိုမင်းရဲ့အရေးအောက်မှာခိုလုံပြီးတော့နေရခြင်းကပို့ပြီးတော့ရောမချမ်းသာပေဘူးလားဟေးအစိုးရမင်းများကနေပြီးတော့မိမိရဲ့နိုင်ငံတော်ကြီးတာယာအောင်ဝါပြောအောင်အေဂျန်အောင်ချမ်းသာအောင်ပြည်တွင်အန္တရာယ်တွေပြည်ပအန္တရာယ်တွေပြည်ပရန်သူတွေပြည်ပပြည်တွင်ရန်သူတွေအလုံးသဘုံတကံမှစပြီးတော့ အာလုံသောပုဂ္ဂိုလ်၏အပေါ်မှာညင်ဝတ်ပြီးပြပြီးတော့အေးချမ်းသာရအောင်ဆောင်ရွက်ပြီးတော့အုပ်ချုပ်တတ်နိုင်လို့ရှိရင်အဲ့ဒီနိုင်ငံတော်ကြီးအေးချမ်းသာရနေတဲ့အတွက်ကြောင့်မို့မိမိတတ်ခြင်းနဲ့တတ်ပညာတွေလည်းပဲချမ်းချမ်းသာသာတတ်မြောက်အောင်သင်ယူလို့ရောမရပေဘူးလားမိမိရှားခြင်းနဲ့စီးပွားဥစ္စာတွေကြီးပွားခြင်းနဲ့စီးပွားဥစ္စာတွေလည်းအေးစေးစေးချမ်းချမ်းသာသာနဲ့စီးပွားဥစ္စာတွေမရှားနိုင်ပေဘူးလားစီးပွားဥစ္စာတွေလည်းချမ်းသာအောင်ရှားနိုင်တယ် ဒါနာကောင်းမှုသီလကောင်းမှုယခုလိုဘာဝနာကောင်းမှုဆိုတဲ့အဲ့ဒီကောင်းမှုကုသိုလ်တရားတွေလည်းပဲနိုင်ငံတော်ကြီးအေးချမ်းသာယာနေလို့ရှိရင်အေးအေးဆေးဆေးချမ်းချမ်းသာသာအနေအချင်းတရားတွေနားလို့တရားတွေနှလုံးသွင်းရှုပွားအားထုတ်မှုတွေရောမပြုတ်နိုင်မိဘူးလားဗျာပြုတ်နိုင်တယ်အဲ့ဒီတော့ဆရာသမားရဲ့အရေးအောက်မှာခိုးလုံးရတာတဲ့မင်းရိပ်မှာခိုးလုံးရတာကပို့ပြီးတော့ရောမချမ်းသာပြီဘူးလားပို့ပြီးတော့ချမ်းသာပြန်နေကဲဆိုလိုက်ဆရာရိပ်တဲ့ မင်းအရေးဟာကို၍သာမှန်စွာချမ်းသာသည်ဆရာရိတ်ထေမင်းအရေးဟာကို၍သာမှန်စွာချမ်းသာသည် ရာသမားများရဲ့အရေးထက်တကယ်တမ်းကြည့်လိုက်တဲ့အခါကျတော့မင်းရဲ့အရေးကပိုပြီးတော့ချမ်းသာတယ်ဆရာသမားရဲ့ရေးအောင်မှာကိုလုံလို့အတတ်ပညာတွေလက်မှုပညာနှုတ်မှုပညာစက်မှုပညာစတဲ့ပညာတွေတတ်ထားတယ်ဒီပညာနဲ့မိမိရဲ့ဘဝကကြီးလမ်းမှာဘယ်တစ်ခုဘယ်လူစိုးမှမဖြစ်စည်းနိုင်တဲ့ဒီပညာတတ်ထားတဲ့အတွက်ကြောင့်ဘယ်နေရာရောက်ရောက်ဒီပညာနဲ့လောက်ကန်းစားတော့ပြီးဘဝမှာချမ်းချမ်းသာသာနေလို့ရသို့တော်လည်းပဲ မိမိနေရတဲ့နေထိုင်ရာဖြစ်တဲ့အရတ္တိတဟာငြိမ်ဝှမှုမရှိဘူးပြပြမှုမရှိဘူးစုပူတောင်းကြံပြီးတော့တခါလေကြောက်ရွံ့ထိတ်လန့်နေရမယ်ဆိုရင်ဒီတတ်ပညာနဲ့လောက်ကင်စားတော့လို့ရနိုင်မှာမလားဗျာမရနိုင်ဘူးဒါဘုန်းကြီးတို့ယောဂီများ အားလုံးကိုတွေ့တွေကြုံခဲ့ကြပြီဘယ်လို့မှငြိမ်ဝှပြပြမှုမရှိဘူးဆိုရင်ဘာမှလောက်ကင်စားတော့လို့မရတော့ကိုတတ်တဲ့ပညာနဲ့လည်းဘယ်လို့မှသင်ကြားပေးလို့မရတော့ ကိုတတရေတပညာလက်မှုပညာနဲ့လုတ်ကင်စားလို့လည်းမရဆက်မှုပညာနဲ့လုတ်ကင်စားလို့လည်းမရငြိမ်ဝတ်ပြပြမှုမရှိစူပူတောင်းကြနေတဲ့ခါကျတော့ပြေးရရှိုးရခိုးရပုံရဟိုနေရာရှောင်းရဒီနေရာရှောင်းရအဲလိုရှောင်းပြီးတော့ပုံးရှုမိမိရဲ့အသက်အန္တရာယ်ကာကွယ်ပြီးတော့စောင့်ရှောင်းနေရတဲ့အတွက်ကြောင့်မို့ပြေးလွှာခိုးအောင်နေရတဲ့အတွက်ကြောင့်မို့ဘာတပညာနဲ့မှတတ်လို့အဲလုတ်ကင်စားလို့ကိုမရတော့ဒီတော့အစိုးရမင်းများရဲ့အရေးအောက်မှာ နေရတဲ့အခါကလည်းကြတော့စိုးရမင်းများကအလုံးပြည်တွင်ရန်ပြည်ပရန်စတဲ့ရန်အန္တရာယ်တွေကိုအလုံးချင်းဝပြပြမှုရအောင်အလုံးအုပ်ချုပ်ပြီးတော့ဒါနိုင်ပြီနိုင်ငံတော်ကြီးအေးချမ်းသားရပြီးတော့နေပြီဆိုပါရင်အလုံးမိမိလိုချင်တဲ့အတတ်ပညာသင်ကြားမယ်ဆိုရင်လည်းသင်ကြားလို့တတ်မြောက်အောင်စောက်တီဆောင်ထိမယ်ဆိုရင်လည်းအေးအေးဆေးဆေးအိမ်တကားပိတ်ပြီးတော့ရိတ်သားကြောင့်နေတရားကြောင့်နေမှာသွားပြီးတော့ဥပုသီလတွေစောက်တီဆောင်ထိနိုင်တယ် သမထဘာဝနာဝိပဿနာဘာဝနာလုပ်ငန်းတွေပွားများအထုတ်ခြင်းနဲ့ဆိုပါရင်လည်းပဲအလုံးတိုင်းပြည်နိုင်ငံတော်ကြီးအေးချမ်းသာယာနေတဲ့အတွက်ကြောင့်မို့ဒီစီဒီတရားအလုပ်တွေကိုလည်းပဲဖြောင်းဖြောင်းတန်တန်နောက်ဆံမတင်းမနဲ့အထုတ်နိုင်တယ်တကယ်လို့နောက်ပိုင်းကအေးချမ်းမှုမရှိဘူးသာယာမှုမရှိဘူးစုပူထကြွတောင်းကြနေတယ်ဆိုရင်မိမိတရားရိပ်တာလာပြီးအေးအေးဆေးဆေးအထုတ်နိုင်မှမလားဗျာ။ ဘယ်လိုမှအာမထုတ်နိုင်ဘူးဘာကုသိုလ်မှပြောင်းပြောင်းတန်တန်ပြုလို့မရဘူးဒါကြောင့်ဆရာသမားရဲ့ရိတ်ချမ်းသာတာထက်မင်းရဲ့အရိတ်ကပိုပြီးတော့ချမ်းသာသည်သို့တော်တဲ့အဲ့ဒီအစိုးရမင်းများရဲ့အရိတ်ဟာလည်းပဲယခုဘဝတော့တဘုံအတွက်သာဘေးရန်အန္တရာယ်တွေကင်းဘေးရန်အန္တရာယ်တွေကင်းတဲ့အတွက်ကြောင့်မို့အန္တရာယ်များကင်းစွာနေရတဲ့အတွက်ကြောင့်မို့ချမ်းသာတယ် တဘဝအတွက်ပဲဘယ်နှဘဝပါလိမ့်မယ်မိမိရဲ့တဘဝအတွက်ပဲချမ်းသာတယ်အစိုးရမင်းများရဲ့အရေးအဝါဒအောက်မှာနေရတာဟာဘေးရန်အန္တရာယ်တွေပြည်တွင်းရန်နေပြည်ပရန်နေစုဘူးတောင်းကြမှုပုံကိုယ်တွေမရှိကြတဲ့အတွက်ကြောင့်မို့ဒီဘဝမှာချမ်းချမ်းသာသာတော့ဖြစ်နေရပါရဲ့ဒါပေမဲ့လို့မြတ်စွာဘုရားရှင်ကိုရောမြတ်ကြီးဟောကြားတဲ့တရားအရေးကိုခိုလုံရတာကတော့ဒီဘဝတင်မဟုတ်ဘူး တန္တရာဆက်ဆက်ဘဝအဆက်ဆက်ဘုန်းကြီးတို့ယောဂီများအဲ့ဒီလိုဘေးရန်အန္တရာယ်တွေကင်းပြီးတော့ကိုယ်စင်ရဲ့စိတ်ဆင်းရဲတွေလွန်မြောက်တဲ့ဆင်းရဲခတ်သိမ်းငြိမ်းတဲ့နိဗ္ဗာန်ကိုသာမျက်မှောက်ပြုရမယ်ဆိုပါရင်အမတအောင်မှနေရတာဟာဘေးရန်အန္တရာယ်တွေပြည်တွင်းရန်နေပြည်ပရန်နေစုဘူးတောင်းကြမှုပုဂ္ဂိုလ်တွေမရှိကြတဲ့အတွက်ကြောင့်မို့ဒီဘဝမှာချမ်းချမ်းသာသာတော့ဖြစ်နေရပါရဲ့ဒါပေမဲ့လို့ မြတ်စွာဘုရားရှင်ကိုရောမြတ်ကြီးဟောကြားတဲ့တရားအရေးကိုခိုလုံရတာကတော့ဒီဘဝတည်းမဟုတ်ဘူးတန်တရာဆက်ဆက်ဘဝအဆက်ဆက်ဘုန်းကြီးတို့ယောဂီများအဲ့ဒီလိုဘေးရန်အန္တရာယ်တွေကင်းပြီးတော့ကိုယ်စင်ရဲ့စိတ်ဆင်းရဲတွေလွန်မြောက်တဲ့ဆင်းရဲခတ်သိငြိမ့်တဲ့နိဗ္ဗာန်ကိုသာမျက်မှောက်ပြုရမယ်ဆိုပါရင်ဘဝဆက်ဆက်တန်တရာဆက်ဆက်ဆင်းရဲနေမငြိမ့်နိုင်မိဘူးလားဗျာဆင်းရဲတွေအလုံးငြိမ့်နိုင်တယ် အခုဆင်းရဲခြင်းနိုင်နေဆိုတာကဒီမြတ်စွာဘုရားရှင်ရဲ့တရားရိပ်မှာခိုလုံပြီးတော့နေရခြင်းဟာဒီဘဝမှာလည်းပဲတောကပရိဒေဝကိုဆင်းရဲစိတ်ဆင်းရဲအာလုံးဆင်းရဲဟူသမျှတွေရှုနေမယ်ပွားနေမယ်အာထုတ်နေမယ်ဆိုရင်တရင်ကတခဏမငြိမ့်နိုင်မိဘူးလားဗျာငြိမ့်နိုင်တယ်အခုဘုန်းကြီးတို့ယောဂီများ တရားရိပ်တာရောက်ပြီးတော့မာသတိပဋ္ဌာန်ဝိပဿနာရှုမှတ်နည်းလေးနဲ့ကာယ ानु ပဒနာ မိမိရဲ့ခန္ဓာကိုယ်ပေါ်မှာထင်ရှားလာတာလေးတွေရှုနေတယ်ကိုယ်မူရာလေးဖြစ်ပေါ်တိုင်းဖြစ်ပေါ်တိုင်းထိုင်တဲ့ခါမှာလည်းထိုင်အာယုံလေးရှုတယ်ထားတဲ့ခါလည်းထားတဲ့အာယုံထိတဲ့ခါလည်းထိတဲ့အာယုံမိမိရဲ့ခန္ဓာကိုယ်ပေါ်ကဖောင်းမှုပိတ်မှုဆိုတဲ့အာယုံတွေထင်ရှားပြန်တော့လည်းပဲအဲ့ဒီဖောင်းအာယုံပိတ်အာယုံရှုနေတယ်ဒီရှုနေတဲ့ဖောင်းမှုပိန်မှုအာယုံပေါ်မှာယောဂီရဲ့ရှုစိတ်လေးဆွဲမြဲစွာကပ်ပြီးတော့တည်နေပြီဆိုရင်ဘုန်းကြီးတို့ယောဂီများရဲ့တဏ္ဍာမှာတခြားစိတ်ကြားစိတ်များဝင်နိုင်သေးရဲ့လား ဘာစိတ်မှမဝင်နိုင်တော့အဲ့လိုအာယုံမှစိတ်မိနေတဲ့ပုဂ္ဂိုလ်ဟာအိမ်ကိုတရိယာတာအလုပ်ကိုတရိယာတာကြောင်းကိုတရိယာတာရှိသေးရဲ့လားအဲ့ဒီအချိန်လေးမှာအာယုံမှစိတ်မိနေတဲ့အချိန်မှာတောကရီပရိဒေဝရီငြိမ့်သလားမငြိမ့်ဘူးလားလောဘတွေဒေါသတွေဝင်နိုင်သေးရဲ့လားကာမိဆန္ဒဗျာပါဒစတဲ့နိဗ္ဗာန်တရားတွေဝင်ခွင့်ရသေးရဲ့လားအဲ့ဒီအချိန်လေးမှာယောဂီပုဂ္ဂိုလ်ဟာအာယုံမှစိတ်မိနေတဲ့အချိန်လေးမှာဆင်းရဲနေသလားချမ်းသာနေသလားဒါဘယ်အရေးအောင်မှခိုလုံးနေလို့လဲ အေးတရားအရေးအောင်မှာခိုလုံနေလို့ဒီတရားတွေကိုအားထုတ်နေလို့ရှုမှတ်တဲ့အာယုံပေါ်မှာရှုစိတ်တွေဆွေးမြေစွာကပ်ပြီးတော့တည်နေပြီဆိုပါရင်အဲ့ဒီပုဂ္ဂိုလ်မှာချမ်းသာနေသည်ဘာတော့ကမှမဝင်နိုင်ဘာပရိဒေဝမှမဝင်နိုင်ဈဉ္ညာလျှောက်ပြီးတော့မှတ်နေမယ်ဆိုပါရင်လည်းပဲအဲ့ဒီဈဉ္ညာအာယုံပေါ်မှာကြွတဲ့အာယုံပေါ်လှမ်းတဲ့အာယုံပေါ်ချတဲ့အာယုံပေါ်ရှုမှတ်နေတဲ့အဲ့ဒီကြွမှုလမ်းမှုချမှုအာယုံပေါ်မှာရှုစိတ်တွေကပ်ပြီးတော့တည်နေမယ်ဆိုပါရင်ခုပြောတဲ့အတိုင်းပဲဘုန်းကြီးတို့ယောဂီများ တောကာရီပြိဒေဝါရီတာအတွေ့သမီးအတွေ့ပစ္စည်းအတွေ့စတဲ့အဲ့ဒီစိုးရင်ပူဆွေးမှုဆိုတဲ့တောကာတရားတွေဝင်ခွင့်ရသေးရလားဗျာဖယ်နေရာမှဝင်မလာနိုင်တော့အာယုံမစိမ့်မိနေပြီဆိုတဲ့အချိန်လေးမှာဈဉ္ဉံသွားရင်ဈဉ္ဉံအာယုံလေးပေါ်မှာမိနေတဲ့အချိန်လေးမှာဒီတောကာရီလည်းမဝင်နိုင်ပရိဒေဝါရီလည်းမဝင်နိုင်ဒါရင်လားဆိုတော့ကာမဝိတ္တပြပါရဝိတ္တစတဲ့အကုသလဝိတ္တတရားတွေဝင်ခွင့်ရပါဦးမလားဗျာ လောဘဒေါသမောဟဆိုတဲ့ကိလေသာတရားတွေရောဆင်းရဲရှောက်ပြီးတော့အာယုံမစိတ်မိနေတဲ့အချိန်မှာဝင်နိုင်သေးရလားဗျာကြတော့ဒီအချိန်လေးမှာဘုန်းကြီးတို့ယောဂီများဆင်းရဲရှောက်မှတ်နေတဲ့အချိန်လေးမှာလည်းပဲအဲ့ဒီမှာဆင်းရဲတွေမငြိမ့်မေဘူးလားငြိမ့်နေတာပဲအဲ့တော့တရားရိပ်လေးအောက်မှာခိုးပြီးတော့တရားလေးရှုပွားအထုတ်နေမယ်ဆိုပါရင်မိမိမှာအင်းငြိမ်ချမ်းသာမှုတွေမရပေဘူးလားဗျာအေးချမ်းမှုတွေရနေတာတခဏလေးစိတ်လေးတည်ငြိမ်သွားရင်တခဏလေးအေးချမ်းနေတယ် 10မိနစ်လောက်တည်ငြိမ်သွားရင်10မိနစ်လေးအေးချမ်းနေတယ်2မိနစ်လောက်တည်ငြိမ်မှုရနေရင်2မိနစ်အေးချမ်းမှုတွေမရပေဘူးလားဗျာတဏှာကြီးလောက်ဟောဒီရှုမှတ်တဲ့အာယုပေါ်မှာတည်ကြည်မှုလေးရနေပြီဆိုပါရင်အဲ့ဒီတဏှာကြီးလုံးလုံးအေးချမ်းမှုတွေမရပေဘူးလားဘာတောကဘာပရိဒေဝမှမဝင်နိုင်ဘာစိတ်မှမဝင်နိုင်တခြားစိတ်တွေခြားစိတ်တွေဘာစိတ်မှမဝင်နိုင်အဲ့ဒီမှာရှုမှတ်နေစဉ်လေးမှချမ်းသာနေတာဘယ်ချိန်လေးမှချမ်းသာနေတာလဲရှုမှတ်နေစဉ်မှချမ်းသာတယ်မိမိမှာ တကယ်လို့ပါရမီတူရှိလို့ဒီဝိပဿနာဉာဏ်လေးကအစဉ်စဉ်တက်လို့ယုတ်တရားနတ်တရားတွေဒီယုတ်တရားတွေရဲ့ပေါ်ပြပြောင်းဖြစ်ပြပြလို့မမြဲတဲ့တရားတွေဖြစ်မှုပြမှုတွေက မပြတ်နှိမ့်စဲနေလို့ဆင်းရဲတဲ့တရားတွေဒီဆင်းရဲတရားတွေကိုမလိုခြင်းမေးမဲလို့လည်းပဲသူသဘောတိုင်းသူဖြစ်ပြနေလို့ဆင်းရဲတဲ့အစိုးမရတဲ့အနတ္တတရားတွေဒီအနိစ္စဒုက္ခအနတ္တလက္ခဏာတွေထင်လို့ဒီကနေဉာဏ်နေအစဉ်စဉ်ရင့်လို့ဒီဝိပဿနာဉာဏ်နေခြင်းဖြင့်ပြည့်စုံသွားတဲ့အခါမှာအောက်ထက် သောတပတိမဉ္ဇဏ်ပူဉ္ဇဏ်လောက်ရလို့သောတပန်လောက်ဖြစ်မယ်ဆိုရင် အပယ်ဆင်းရဲရောမငြိမ်ဘူးလားဒါပဲအရေးကိုခိုရလို့လေတရားအရေးကိုခိုရတဲ့အတွက်ကြောင့်မို့ယောဂီများနောင်တန်ត្រာမှာအပယ်ဆင်းရဲငြိမ်ပြန်ပြီဒါကိုဆက်လက်ပြီးတော့မိမိရှုပွားအထုတ်သွားလို့ပါရမီရှိမယ်ဆိုပါရင်ပါရမီတို့ရှိတဲ့ပုဂ္ဂိုလ်ဟာ အဲ့ဒီကနေအထဲထဲဝိပဿနာဉာဏ်နေမဲ့ဉာဏ်နေစဉ်စဉ်ဖြစ်ပြီးတော့ကိလေသာအာသောကုန်ခန်းလို့ယန္တာဖြစ်ပြီးဆိုရင်နောက်တဘဝအတိခန္ဓာအတိရပါဦးမလားဗျာဒီတော့ဘဝဆင်းရဲခန္ဓာဆင်းရဲတန်တရာဆင်းရဲတွေအကုန်မငြိမ့်မိဘူးလားဒီတော့ဒါဘသူအရေးကိုခိုလို့ပါလိမ့်မယ်တရားအရေးကိုခိုလို့ဒီတော့တရားအရေးဟာဒီဘဝတွေဆင်းရဲငြိမ့်တာမဟုတ်ဘူးလေတန်တရာဆင်းရဲတွေအကုန်မငြိမ့်မိဘူးလားဗျာ ကဲဒီတော့အလုံးအရေးတွေတဲ့ဘယ်အရေးကပူချမ်းသာတယ်တရားအရေးကပူချမ်းသာတယ်ဒါကြောင့်ဘုန်းကြီးတို့ရွှေမင်းဝဓမ္မမိသားစုများမိမိတို့ဟာပုထုဇဉ်နေပြီးပြီးဒီမှာတရားခွင်မှာဝင်စေခြင်းကကလာမှာဝင်စေခဏမှာရှုမစေခဏမှာဒုက္ခလေးတွေပြိတေဝါလေးတွေငြိမ့်နိုင်ပေမဲ့အပြင်လောကကိုရောက်သွားပြီဆိုတဲ့အခါကျတော့မိမိတို့ရဲ့စာရေးဝရေးနေရေးထိုင်ရေးသွားရေးလာရေးစသည်ဖြင့်ရှားကြဖွေကြရမယ်လောက်ရကိုင်းကြရမယ်မလောက်ရပေဘူးလားဗျာ အဲ့ဒီအချိန်ကကာလမျိုးမှာခတ်မတင်လို့စိတ်ထဲမှာအစင်မပြေမှုလေးဖြစ်လာလို့ဒုက္ခတွေဖြစ်လာရင်ပရိဒေဝါတွေဖြစ်လာရင်ကိုယ်စင်းရဲ့စိတ်ဆင်းရဲမှုတွေနဲ့ကြုံတွေ့လာပြီဆိုပါရင်ဒီတရားလေးကိုသာနှလုံးသွင်းမှာရှုပါပွားပါဟုတ်တယ်မလားအခုမိမိရှုမှတ်ထားတဲ့တရားလေးကိုနှလုံးသွင်းရှုမှတ်ပွားများလို့တရားအာယုန်ထဲမှာမိမိရဲ့စိတ်ကလေးထုံမွန်းသွားပြီတရားအာယုန်ထဲမှာမိမိရဲ့စိတ်ကလေးစိုက်ပြီးတော့ကျသွားပြီဆိုပါရင် အဲ့ဒီအချိန်လေးမှာ10မိနစ်လောက်အချိန်လေးရသွားရင်တည်ကြည်သွားရင်10မိနစ်လောက်သောကပတိဒေဝါစတွေကိုဆင်းရဲစိတ်ဆင်းရဲတွေမငြိမ့်မေဘူးလားအဲ့ဒီမှာငြိမ့်သွားလိမ့်မယ်ဒီတရားအရေးကိုသာခိုးဘယ်ရေးကိုခိုးရမလဲဒါကြောင့်ဒါလေးကိုမှတ်တမ်းလေးတင်လိုက်မင်းအရေးထဲတရားအရေးဟာကို၍သာမှန်စွာ ချမ်းသာသည် မင်းအရိတ်ထေတရားအရိတ်ဟာပို၍သာမှန်စွာချမ်းသာသည် ဒီတော့တရားရိပ်ဟာမိမိတို့ဒီရိပ်အောက်သာခိုလုံမိသွားပြီဆိုရင်ကတော့ဖြင့်1မိနစ်လောက်မိမိကတရားအာယုန်နဲ့ဝင်စားသွားရင်1မိနစ်ချမ်းသာတာပဲ9မိနစ်လောက်တရားအာယုန်ထဲမှာဝင်စားနေပြီဆိုပါရင်အဲ့ဒီယောဂီမှာ9မိနစ်ချမ်းသာတယ်မိနစ်30လောက်တရားအာယုန်ထဲမှာစိတ်ကလေးထုံမှန်းပြီးတော့မိနေပြီဆိုပါရင်အဲ့ဒီပုဂ္ဂိုလ်ဟာမိနစ်30ချမ်းသာတယ် တဏှာဤတရားအာယုန်ထဲမှာမိနေပြီဆိုပါရင်ရှုမှတ်တဲ့အာယုန်ထဲမှာတရားလေးတွေရှုစိတ်ကလေးတွေကပ်ပြီးတော့တည်နေပြီဆိုပါရင်အဲ့ဒီပုဂ္ဂိုလ်ဟာတဏှာဤချမ်းသာတယ်။နဏှာဤရှုတဲ့အာယုန်ထဲမှာစိတ်လေးကပ်ပြီးတော့တည်နေမယ်ဆိုပါရင်နဏှာဤသုံးနာဤတည်နေရင် သုံးနာဤချမ်းသာတယ်မချမ်းသာပြီဘူးလားဗျာ။အခုဘုန်းကြီးတို့ယောဂီများရဲ့မျက်မှောက်မှာ တရားနှလုံးသွင်းနေတဲ့ပုဂ္ဂိုလ်တွေဒီကြည်မှုတမာတိရနေတဲ့ပုဂ္ဂိုလ်များဟာတဏှာကြီးတဏှာကြီးကွနှစ်နာရီသုံးနာရီထိုင်ပြီးတော့ရှုနေတာလေးတွေမတွေ့ရပေဘူးလားအဲ့ဒီပုဂ္ဂိုလ်တွေဟာဆင်းရဲပြီးထိုင်နေရတာလားချမ်းသာပြီးထိုင်နေတာလားတကယ်ကိုချမ်းသာနေတာကိုဆင်းရဲတွေလည်းမထင်ရှားဘူးစိတ်ဆင်းရဲတွေလည်းမထင်ရှားဘူးရှုမှတ်တဲ့အာယုံပေါ်မှာပဲရှုစိတ်ကလေးတစ်ခါတည်းဖောင်းနာလေးပေါ်လိုက်မှန်လိုက်ပြက်သွားလိုက်နောက်တစ်ခါပိန်နာလေးပေါ်လိုက်မှန်လိုက်ပြက်သွားလိုက်သီစိတ်လေးကပြက်သွားလိုက်နောက်တစ်ခါဖောင်းမှုအသစ်ဖြစ်လိုက်မှန်လိုက်ပြက်လိုက် ပေါ်လိုက်ပြောင်းလိုက်နဲ့အဲ့ဒီပုံမှာပဲရှုမှတ်တဲ့အာယုံပုံမှာပဲရှုစိတ်လေးကဆွေးမြဲစွာကံပြီးတော့တီးနေတာအဲ့လိုတည်နေတဲ့အချိန်မှာဘယ်စိတ်မှဝင်မလာဘူးအိမ်စိတ်လည်းမဝင်လာဘူးကြားစိတ်လည်းမဝင်လာဘူးတခြားစိတ်လည်းမဝင်လာဘူးစီးပွားရေးလူမှုရေးဘာရေးမှမဝင်တော့အဲ့ဒီယောဂီရဲ့တန်တန်မှာမှတ်စိတ်ကြီးတဲ့ဒဇင်တဒန်းနဲ့ဖြစ်နေတယ်။ပါစိတ်ကြီးတဲ့ဖြစ်နေတယ်။မှတ်စိတ်ကြီးတဲ့ဒဇင်တဒန်းနဲ့ဖြစ်နေတဲ့အတွက်ကြောင့်မို့အဲ့ဒီမှာသူ့စိတ်တွေဟာလည်းပဲညှဉ်းနှွမ်းနေသလားစင်ကြဲနေသလား အဲ့လိုစင်ကြင်နေတဲ့အတွက်ကြောင့်မို့စိတ်ကြည်တော့သွေးကြည်တယ်စိတ်တွေကကြည်လင်နေပြီဆိုရင်သွေးတွေပါကြည်လင်နေတယ်သွေးတွေကြည်လင်နေတဲ့အခါမှာအဲ့ဒီယောဂီဟာပတ်ဝန်းကျင်တစ်ခုလုံးကအလင်းရောင်ထဲမှာကိုယ်တယောက်တည်းထိုင်နေရတယ်လို့သူ့ရဲ့ခန္ဓာကအလင်းတွေပြန်ထွက်နေတယ်စိတ်ကကြည်လင်တဲ့အတွက်ကြောင့်မို့ရုပ်ကြီးပါကြည်လင်သွားတယ်သွေးတွေကြည်လင်လာတဲ့အတွက်ကြောင့်မို့ရုပ်ကြီးကကြည်လင်သွားတယ် အဲ့လိုကြည်လင်လာတဲ့အခါကာလကျတော့ကိုယ်ပတ်ဝန်းကျင်မှာဘာမှရှိတယ်မထင်တော့ဘူးကိုတယောက်တည်းအလင်းရောင်ထဲမှာထိုင်နေရတယ်လို့အဲ့ဒီအချိန်လေးမှာဘုန်းကြီးတို့သောကာရီပိတိဝါရီကိုစင်းရဲတွေစိတ်စင်းရဲတွေဝင်နိုင်သေးရလားဗျာမဝင်နိုင်တော့ဘူးအဲ့ဒီမှာဆင်းရဲနေသလားချမ်းသာနေသလားကိုရောစိတ်ရောကိုတခါတည်းအင်းငိမ့်ပြီးတော့ချမ်းသာနေတာဒါတရားရိပ်အောင်မှခိုးနေတာဘယ်ရိပ်အောင်မှလဲဟေးတရားရိပ်အောင်မှခိုးလုံးနေတာဘုန်းကြီးတို့ယောဂီများစိတ်တည်ကြည်မှုတမာတိရရင်ရသလောက် ရှုမှတ်နေကြိုက်ကလေးမှာဘုန်းကြီးတို့ယောဂီများအာယုံမစိတ်လေးမိရင်မိတဲ့လောက်ကိုပဲဒီဆင်းရဲတွေငြိမ့်တာပဲကိုဆင်းရဲလည်းမဝင်ဘူးစိတ်ဆင်းရဲလည်းမဝင်ဘူးတောကလည်းမဝင်ဘူးပြိတေဝါလည်းမဝင်ဘူးဘာမှကိုဝင်မလာနိုင်ဘူးအဲ့ဒီမှာကိုချမ်းသာစိတ်ချမ်းသာနဲ့ချမ်းချမ်းသာသာလေးနဲ့ပဲမိနေတာဒါကြောင့်မို့ဘုန်းကြီးတို့ယောဂီများတကယ်လို့များမိမိတို့မှာလူမှုရေးကြောင့်ဖြစ်စေအိမ်အောင်ရေးကြောင့်ဖြစ်စေစီးပွားရေးကြောင့်ဖြစ်စေတာရေးသမီးရေးကြောင့်ဖြစ်စေ အကြောင်းတစ်မျိုးမျိုးနဲ့မိမိမှာတောကတွေပရိဒေဝါတွေအဲဒီလိုအပူမီးတွေတောက်လောင်နေပြီဆိုပါရင်ဘယ်ရိတ်အောင်ခိုရမှာလဲအဲဒီလိုတရားရိတ်အောင်မှ ခိုလိုက်လို့ရှိရင်ဒီတရားအာယုန်ထဲမှာမိမိစိတ်လေးထုံမှန်သွားတာနဲ့တပြိုင်နက်တည်းအေးချမ်းချမ်းသာမလားဆင်းရဲမလားဗျာအေးချမ်းသာမေတဲ့ဒါကြောင့်မို့တရားအရိတ်အောင်မှခိုလုံမှာဘယ်ရိတ်အောင်မှခိုရမလဲေးတရားရိပ်မှခိုလို့ရင်ဘုန်းကြီးတို့ယောဂီများ အေးချမ်းမှုတွေမရပေဘူးလားဗျာ ဒါကြောင့်တရားရိပ်မှာအေးချမ်းသာပါတယ်တရားရိပ်ကိုသာခိုးပါဒါကြောင့်လောကနိတိဆရာများကနေပြီးတော့အားလုံးအရေးတွေပဲရိတ်တွေပဲရိတ်တွေဘလို့ပဲချမ်းသာချမ်းသာတဲ့မြတ်စွာဘုရားရှင်ကိုရောမြတ်ကြီးဟောကြားတော်မူထားတဲ့တရားအရေးကတော့ဖြင့်ဒုက္ခတဲ့အနေကတာများသောအပြားဖြင့်ဒုက္ခအချမ်းသာဆုံးပဲတဲ့တရားအရေးကအချမ်းသာဆုံးဘာအရေးကချမ်းသာဆုံးလဲ အေးတရားအရေးကအချမ်းသာဆုံးတဲ့ဒါကြောင့်ဒီမှာဆွန်ပုတ်လင်္ကာလေးရှိတယ်ဒါလေးဆိုပြီးရင်ဘုန်းကြီးတို့ယောဂီများတရားသိညရအောင်နော်တစ်ပင်အရေးဆွေမျိုးရေးနှင်မိရိပ်ဖရိပ်ဆရာရိပ်တို့မင်းရိပ်အေးစွာမင်း င့်စင်သာဤဟောဒီမှာသူ့မှာအစင်စင်ဘုန်းကြီးတို့ယောဂီများတစ်ပင်ရိတ်ကလည်းသူ့ရဲ့တစ်ပင်ရိတ်အောင်မှာခိုးလုံလိုက်တာနဲ့ပဲချမ်းသာမှုတွေမရပေဘူးလားရတာပဲအဲ့တော့တစ်ပင်ရိတ်ကသူ့ရိတ်အောင်ခိုးလုံနေစဉ်မှာသာချမ်းသာတယ်မိဘအရေးကတော့ဖြင့်ဘုန်းကြီးတို့ယောဂီများဘဝတသက်တာမချမ်းသာနိုင်ပေဘူးလားဗျာအားလုံးမိမိတို့မိဘရဲ့အမွေအနှစ်တွေပြည့်စည်ဥစ္စာတွေကြံရစ်ခဲ့တဲ့အတွက်ကြောင့်ဘဝတသက်တာချမ်းသာသည် ဒါကြောင့်တစ်ပင်အရိတ်တဲ့ဆွေမျိုးမိဘအရိတ်ကပို့ပြီးတော့ချမ်းသာသည်အဲ့ဒီဆွေမျိုးမိဘအရေးအောင်မှာခိုးလုံးရခြင်းဟာပစ္စည်းဥစ္စာတွေဆိုတာကရန်သူမျိုး၅ပါးနဲ့အမြဲတမ်းရောနေသည်ဘသူတွေနဲ့ဆက်ဆံနေတယ်ရန်သူမျိုး၅ပါးနဲ့ဆက်ဆံနေတဲ့အတွက်ကြောင့်မို့ဒီနေ့နေ့တစ်ချိန်ချင်းအဲ့ဒီရန်သူမျိုး၅ပါးဖြစ်စည်းတဲ့အတွက်ကြောင့်မို့ဒီပစ္စည်းဥစ္စာတွေမပြည့်စည်နိုင်ပေဘူးလားတကယ်လို့ပစ္စည်းဥစ္စာတွေပြည့်စည်သွားပြီဆိုပါရင်ဒီပုဂ္ဂိုလ်ဟာချမ်းသာမလားဆင်းရဲမလားဆင်းရဲပြီးတော့သွားနိုင်တယ် ကို့မှာအတတ်ပညာမရှိလို့ရှိရင်ဒီပုဂ္ဂိုလ်ဆင်းရဲသွားနိုင်တဲ့ဒါကြောင့်ဆရာမိဘအဲဒါကြောင့်ဆွေမျိုးမိဘရဲ့အရေးတဲ့ဆရာသမားရဲ့အရေးကပူချမ်းသာသည်ဘသူရေးကပူချမ်းသာတယ်တဲ့အေးဆရာသမားရဲ့အရေးကတော့ဆရာသမားထံကသင်ကြားထားတဲ့အတတ်ပညာဒီအတတ်ပညာဆိုတာကပညာရွှေအိုလူခိုးလို့ရပါမလားဟေးမခိုးနိုင်တဲ့အတွက်ကြောင့်မို့ဘသူဖြစ်စည်းလို့မှမဖြစ်စည်းနိုင်တော့ဒီပညာလေးနဲ့မိမိရဲ့ဘဝတသက်တမ်းမှာ လုတ်ကင်ပြီးတော့ဇတ်တောက်သွားမယ်ဆိုပါရင်မချမ်းသာနိုင်ပေဘူးလားဗျာဒါကြောင့်မို့မိဘဆွေမျိုးတို့ရဲ့အရေးတဲ့ဆရာသမားရိတ်ကချမ်းသာတဲ့ဆရာသမားရိတ်ကချမ်းသာသည်သို့တော်တဲ့အဲ့ဒီဆရာသမားအရေးချမ်းသာတဲ့ဆိုတာကလည်းပင်မိမိနေရတန်ရတဲ့အချိန်ခါကာလမှာအေးချမ်းသာယာပြီးတော့တဘုံတကံစသည်ဖြင့်စုပုလှုပ်ရှားမှုမရှိမှသာလျှင်မိမိတတ်တဲ့အတတ်ပညာတွေနဲ့လောက်ကံစားတော့နိုင်တယ် ဒီလိုမှမဟုတ်ရင်စူပူတောင်းကြနေကြမယ်ဆိုရင်ဟိုပြေးရဒီပြေးရနဲ့ဒီပညာနဲ့လောက်ကင်စားလို့ရပါမလားကဲဒီတော့အဲ့ဒီဆရာသမားရဲ့အရေးထဲမင်းရဲ့အရေးကပို့ပြီးတော့မချမ်းသာပြီဘူးလားမင်းအရေးကတော့ဖြင့်မိမိမင်းများကနေပြီးတော့အကုန်လုံးအုပ်ချုပ်ထားလို့ညင်ဝတ်ပြီးပြပြီးတော့အေးချမ်းသားရနေပြီဆိုရင်ကိုတတ်ချင်းနဲ့အတတ်ပညာသင်လို့ရတယ်ကိုလိုချင်တဲ့ဇီဝဥစ္စာရှာလို့ရတယ်ကိုလိုချင်တဲ့ဒါနသီလဘာဝနာကုသိုလ်တရားတွေရောပြုလို့မရပြီဘူးလား ဒါကြောင့်ဆရာအရေးတယ်ဘသူအရေးကချမ်းသာတယ်ဒီအဲ့ဒီလိုအစင်အစင်ဟော ချမ်းသာသွားတာရှိတယ်ဟုတ်တယ်မို့လားပြန်ဆိုလိုက်တစ်ပင်အရေးဆွေမျိုးရိတ်နှင်မိရိတ်ဖရိတ်ဆရာရိတ်တို့မင်းရိတ်အေးစွာဆင့်စင့်သာဤ ထိုမှာထက်ပင်မြတ်ရှင်ဖယားဟောကြားမိတ်မြွယ်ဓမ္မစက်ရိတ်တာခိုလုံပါလျင်လွန်စွာပူပေကင်းစင်ဝေးသည်ချမ်းအေးရိတ်ငြိမ်ရိတ်ကောင်းသည် ကဲဒီတော့ဟိုအရေးလေးမျိုးကအစင်းစင်အေးချမ်းကြတာဒါအေးချမ်းကြပြီမလို့လည်းပဲတကယ်အေးချမ်းဆုံးကတော့ဖြင့်မြတ်စွာဘုရားဟောကြားထားတဲ့တရားအရေးပဲဟုတ်တယ်မို့လားအဲ့ဒီအရေးဟာအားလုံးအရေးဟူသမျှတွေထက်ပိုပြီးတော့မအေးချမ်းမိဘူးလားဗျာဒါကြောင့်မို့ချမ်းသာခြင်းတဲ့ပုဂ္ဂိုလ်အေးချမ်းခြင်းတဲ့ပုဂ္ဂိုလ်ဟာတရားရိပ်မှမခိုလုံရပေဘူးလားဟေးတရားရိပ်မှခိုလုံရင်အဲ့ဒီပုဂ္ဂိုလ်မှာအေးချမ်းမှုတွေမရပေဘူးလားဗျာ ရတယ်ကဲဒါလေးတစ်ခေါက်ဆိုပြီးတော့တရားသိမ့်မယ်တစ်ပင်အရေးဆွေမျိုးရိပ်နှင့်မိရိပ်ဖရိပ်ဆရာရိပ်တို့မင်းရိပ်အေးစွာစင့်စင့်သာဤထိုမှာထက်ပင်မြတ်ရှင်ဖရာ ဟောကြားမိတ်မြွေဓမ္မစက်ရိတ်တာခိုလှုံပါလျင်လွန်စွာပူပေကင်းစင်ဝေးသည်ချမ်းအေးရိတ်ငြိမ်ရိတ်ကောင်းသည်ဒုက္ခဒုက္ခတာသာယဝတရောညတိမာတာပိတု တရောသာစရိယောရိညောတရောဗုဒ္ဓတာနိကတာဒုက္ခတာတိပိဣစာယဝအယိတ်တိလျင်ဒုက္ခချမ်းသာလာပါ၏တရောတို့တိပိအယိတ်ချမ်းသာသည်ထက်ညာတိမာတာပိတုဆွေမျိုးမိဘတို့ဤစာယရိတ်တိဒုက္ခပူ၍ချမ်းသာပါ၏တရောတို့ဆွေမျိုးမိဘတို့ဤအယိတ်ချမ်းသာသည်ထက် အာစရိယောဆရာတမဣစာယအယိတ်တိဒုက္ခပို၍ချမ်းသာပါပေ၏တရောတုဆရာတမဤအယိတ်ချမ်းသာတိထက်ရင်ညော အစိုးရမင်းတို့ဤဆာယယိတ်တိဒုက္ခပို၍ချမ်းသာပါပေ၏တရောတုအစိုးရမင်းတို့ဤအယိတ်ချမ်းသာတိထက်ဗုဒ္ဓတာမြတ်စွာဘုရားရှင် ကိုရောမြတ်ကြီး၏ ဆာယာရိပ်ဟုဆိုအပ်သောတရားတော်သည် အနေကဓာမြတ်သောအပြာအဖြင့်ဒုက္ခပို၍ချမ်းသာပါပြီတော်တည်းကဲဣမာယဆိုပြီးတရားသိညာ